မနေ့ကစိတ်ရှင်ရှားနာရုပ်တွင်လှတာစိတ်ရှင်ရှားနာဆိုတာအတ္တသမ္မာပဏိတိအတ္တမိမိရဲ့စိတ်ဖြစ်ခြင်းကိုစိတ်ရှင်ကိုတခုတစ်ခုစိတ်စိတ်ကြီးဖြစ်နေတာဖြစ်တဲ့ဖြစ်တဲ့စိတ်စိတ်ကြီးဟာတတိအထိန်ပါနေရပါတယ် ကြောင့်ကြံစားပြီးတော့ဆင်းရဲစွာရှိတော့တတိရှိလို့ရှိရင်ရှိအောင်မှစိတ်ကလေးဆင်းရဲနေလို့ရှိရင်ဒီပုံမှာတည်ငြိမ်ပြီးတော့ကြာသွားတော့လောဘကိလေသာနဲ့ဆုတ်ရှားတာလည်းရှိတော့ဒေါသကိလေသာနဲ့ဆုတ်ရှားတာမရှိတော့တတိကစိတ်ရှင်ဟာလောဘဒေါသမွေရအောင် ကောင်းတာတွေမြင်ရင်ကြားရင်နားရင်စားရင်နဲ့လူကြီးနဲ့လောကမကြီးကဆရာကြီးတွေ့ပြီးတော့ဖြစ်ရှိတဲ့ဒေါသမကြီးနဲ့တဲ့ဒေါသဒါလည်းမဝင်တော့အခြားခြားညီညာမှုတွေလည်းမဝင်တော့သူအကာအကွယ်ပေးထားတာသူတို့ဝင်လာရင်စိတ်ကလှုပ်ရှားတယ်ပေါ့လောဘဝိညာဉ်လှုပ်ရှားတာမမြင်ဘူးဒေါသဝိညာဉ်လှုပ်ရှားတာမမြင်ဘူး မျိုးဆိုလို့ရှိရင်အေးချမ်းမှုလည်းမရဘူးအထူးကြောင့်ရထားပြီးတော့ဆင်းရဲစွာရှုတော့ရှုရအောင်မှစိတ်ကလေးစိုက်ပြီးတော့ကြာတယ်စိတ်ကလေးစုစုစည်းစည်းဖြစ်သွားတာတည်ငြိမ်မှုသမာဓိလည်းပဲနောက်ကနေခါလေးလိုက်လာတော့တည်ငြိမ်တယ်ဆိုလို့ရှိရင်လည်းပြည့်စုံတဲ့သဘောရောက်တော့တော့ လောဘအပူကိုပြီးတော့အေးချမ်းတယ်ဒေါသအပူပြီးတော့အေးချမ်းတယ်အဲဒီစိတ်အစဉ်လေးဟာကြည်ငြိမ်အေးချမ်းမှုကြီးဖြစ်ဖြစ်သွားတယ်အဲဒါဝိရိယစတိပမာတိဆိုတာပါလေဟုတ်အဲဒီလိုဝိရိယတတိပမာတိပါတဲ့စိတ်အစဉ်လေးတွေပေါ့ဒီဆက်ဆက်ဆက်ခါဖြစ်နေလို့ရှိရင် ကိုယ်စိတ်ကိုပြုပြင်လဲခေါ်တာပေါ့အတ္တမီရဲ့စိတ်စိတ်ရှင်ကိုတမန်နိလန်ရပဏိတိထားခြင်းအချိုးရကြဖြစ်အောင်လို့ထားခြင်းပေါ့ဒီတိုင်းပြစ်ထားလို့ရှိရင်စိတ်ကပုံကြွားရစီပြီးတော့အယုတ်ဆိုးအကြီးကံသွားတာပဲပြီးတော့တိဋ္ဌာနိယနိယစိတ်ရှင်ကိုတတိလေးကပ်အောင် ကုရတတိသမာဓိကောက်ပြီးလို့တော့အဲ့ဒါကအချိုးကျတော့စိတ်မကောင်းတာလည်းမရှိတော့ပြစ်ထားလို့ရှိရင်စိတ်မကောင်းနေရတော့ထပ်နေတာအဲ့ဒီစိတ်မကောင်းတဲ့ပုဂ္ဂိုလ်မှာကိုယ်လည်းမကောင်းဘူးနှုတ်လည်းမကောင်းဘူးကိုယ်ဝီရလည်းလည်းမှားနေတာပဲနှုတ်ဝီရလည်းမှားနေတာပဲမကောင်းဘူးဆိုတာက အခုလိုစိတ်ကိုပြည့်ပြန်လို့အချိန်တိုင်းအချိန်တိုင်းမှာပေါ့လေလောဘဒေါသကြီးရှင်ပြီးတော့ဆက်ရှင်းနေပြီဆိုလို့ရှိရင်စိတ်ကောင်းလေးတွေရှင်းနေတော့တာပဲ7မိနစ်မှနေရှိအချိန်ပေါင်း60စိတ်ကောင်းလေးတွေဝင်နေတာအဲဒီဆက်ရှင်းတဲ့စိတ်ကလေးတွေဖွံ့ဖြိုးတိုးတက်နေတာပဲဒါကဖြစ်ပေါ်လာအောင်စလိုက်တဲ့ စထားတဲ့လက်စကိုအလားတူနောက်ထပ်တိုးလာအောင်ပွားလာအောင်ကြီးလာအောင်ထွားလာအောင်များလာအောင်ပြုလုပ်တော့တဖြည်းဖြည်းပေါ်လဲဒီပါရှင်းတဲ့စိတ်ကလေးရှိပါများတဲ့ခါကျတော့အားဖြစ်လာတယ်။ဟုတ်ဖွင့်ပြတဲ့စိတ်ကလေးဖြစ်လာတော့ဟုတ်အဲဒီလိုစိတ်ကောင်းရှိလို့ရှိရင်ကိုယ်မူရလည်းကောင်းလို့လာပါပဲနှုတ်မူရလည်းပဲ ဆုံးဖို့လိုတာပါပဲဒါဘုလို့စိတ်ဟာပဓာနာဖြစ်တာဘုလို့အတ္တဒီဥစ္စတိအဲစိတ်တာလို့ဒီလိုအထာရဆရာတော်ဖွင့်ထားပါတယ်သာအတ္တသမပလိတိမှာအတ္တအယစိတ်စဉ်ကိုယူပါတဲ့စိတ်ကိုယူပါလို့မိန့်ကြားထားပါတယ်ဒါစိတ်တဘာဝကျပါတယ်ကွာအဲ့ဒါမနေ့ကလူငန်းရှင်နဲ့တွဲပြီးတော့ နိုင်နိုင်လေးသိပါရင်လည်းပြောပြပါရစေ။ဒီနေ့ဆက်လက်ပြီးတော့ဆွေးနွေးတင်ပြဖို့ရှိနေပါသေးတယ်။လိုအပ်တဲ့အားတွေရုပ်ရှင်မှာဝင်လာလို့ရှိရင်ရုပ်ပိုင်းဆိုင်ရာဘာလို့လိုအပ်တဲ့အားတွေရောက်လာလို့ရှိရင်ရုပ်ပါကတုံ့လှန်အားကောင်းနေတော့ရုပ်ရှိနေတဲ့ခံရှိစဉ်ကာလကတော့ ခံနိုင်ပေမဲ့လို့အားရှိလာတဲ့ခါကျတော့တွန်းလှန်အားနဲ့ခံနိုင်အားတွေရှိလာတယ်။နေ့စဉ်စားတဲ့အစားစားမလိုတော့ဘူးဆိုလို့ရှိရင်ဆေးကအကစေးအကူကြီးရတာအဲတော့ရေလည်းပဲရေသားနေတော့တာလေလည်းပဲပစိလက်သက်တဲ့လေရှိရတာအဖက်ဖက်ကခန္ဓာကိုယ် ဏိတရုပ်တွေပေါ့အမှန်တန်ကောင်းမွန်တဲ့ရုပ်ရှင်တွေတန်ရှင်းတဲ့ရုပ်ရှင်တွေကျမ်းမာတဲ့ရုပ်ရှင်တွေဖွံ့ဖြိုးတဲ့ရုပ်ရှင်တွေပြီးတော့လန်းဆန်းတဲ့ရုပ်ရှင်တွေပေါ့အားရှိတဲ့ရုပ်ရှင်တွေဖြစ်ဖို့ဆိုတာခုနစောစောကပြောခဲ့တဲ့အရာတွေကိုယ်ရရအောင်ဆက်ပြရတာပဲ။ ဝဇ္ဇတမရတဲ့အစာတွေဆိုရင်ဆေးတွေဆိုကိုကောင်းတာပေါ့တစ်ထက်သေးလို့ရှိရင်အဲ့ဒီအစာအစာတွေကနေပြီးတော့ဆေးတွေကနေပြီးတော့ရုပ်အတိတ်တွေဖြစ်လာတာပဲပိုင်ရှင်းနေရင်တောက်လို့ရှိရင်ရုပ်အတိတ်တွေပိုင်ရှင်းလို့ဆက်တဲ့ရုပ်အတိတ်တွေပိုင်ရှင်းတဲ့နေရှိရလို့ရှိရင်လည်းပဲလမ်းဆန်းတဲ့ရုပ်တွေဖြစ်လာတာရုပ်မှလည်းပဲသူကလောတဲ့အစာတွေ ရှိရပါတယ်ပြည့်စုံရပါတယ်ထည့်ပြရပါတယ်ထို့ဒီပဲစိတ်ဟာလည်းပဲသူလိုအပ်တဲ့စာရွက်ဓမ္မောကျဓမ္မောကျဆိုဓမ္မဩဇာတွေပေါ့ဩဇာဆိုတာသူကထက်မြက်တဲ့သွမ်းတတ်တယ်ရှိတယ်ထက်မြက်သွမ်းတတ်ပြီးရှိတယ်တတ်တည်ထည့်ရတယ်ဟုတ် အဲ့ဒါဒီဝင်လာအောင်လည်းပဲပေါ်လာတဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့ဒီဝေစုခုလည်းရှိရတယ်။ဒါတော့အဲ့ဒီစီစိတ်ရောက်သွားအောင်လည်းပဲအားဆိုင်ရတယ်။အားဆိုင်ပြီးတော့မလွှားတဲ့ဟာတွေဘုံဝင်ဖို့ပေါ့လမ်းဆွဲပေးလိုက်တာပါလမ်းဆွဲပေးတာဟုတ်ပါဘူးသူတို့လမ်းပိတ်ပိတ်ဆိုပေးလိုက်တာ။ညီညာနဲ့အကုသိုလ်လမ်းရောက်ပြီးပိတ်ဆိုပေးပြီးတော့ ဆန့်ရှင်းတဲ့ကုသိုလ်လမ်းကြောင်းကြီးပွင့်ထွက်လာတာဝိရိယလုပ်တယ်အကုသိုလ်လမ်းကြောင်းပိတ်ဆို့ပြီးတော့ကုသိုလ်လမ်းကြောင်းပွင့်ထွက်သွားအောင်သတိဥရှိတဲ့ဆန့်ရှင်းတဲ့စိတ်တွေဝင်လာတယ်သမာဓိနဲ့တခါတည်းပါလာတည်ငြိမ်မှုသမာဓိနဲ့ပါလာတယ်နောက်အောင်နဲ့မရှိတဲ့တဲ့တဲ့သဘောလေးပဲအဲ့ဒီနောက်ပိုင်းမှာသဘောမှလေးတည်တဲ့သဘောကြီးပါတခါတည်းကိုတဟောဝင်လာတယ်လို့ပဲအဲ့ဒါမှာ ဓမ္မောဇအထူးသဖြင့်အတိညာဘောလေတရားဩဇာတွေပေါ့ဟုတ်လားဟုတ်လားတဲ့ခါကျတော့စိတ်တွေကထူးထူးခြားခြားပေါ့လေတန်ရှင်းတဲ့လက်ဆက်တဲ့အားကြည့်တဲ့ခိုင်မာတဲ့စိတ်တွေဖြစ်လာတာဟုတ်ဲ့ငါကတော့အားနေစဉ်ကာလကလောဘဒေါသပြည့်စုံနေကြလို့ရှိရင်အမြဲတမ်းစိတ်ကအရှုံးပေးနေရတယ် လောဘဝင်ပြီးတော့ဖောက်ပြန်သွားတာဒေါသဝင်ပြီးတော့ဖောက်ပြန်အရှုံးပေးရတာအခုအားရှိလာတဲ့ခါကျတော့လောဘဒေါသဖြစ်เสียလဲကြုံရလို့အများကြီးအမှတ်ကလေးတွေရှိနေတော့တတိတတိအဝိဇ္ဇတတိတမာတိပါတဲ့အားရှိတဲ့စိတ်ကလေးကလောက်မှုသွားတာပဲ။ဒါပြီးတော့တွန်းလှန်နေတဲ့အခြေအနေရောက်သွားတာပဲ။ နောက်အတိလေးတွေဖြစ်လာတဲ့ခါကျတော့အစစ်စစ်အစစ်စစ်အတိလေးတွေဖြစ်လာပြီဆိုရင်ထိုက်ရဲတဲ့မာရောတဲ့စိတ်ကလေးတွေပါလေ။ဖြစ်လာ။ဒါတော့ရင့်ကျက်တဲ့စိတ်ကလေးတွေဖြစ်လာတယ်။ထိုင်ကမာကျော်ရင့်ကျက်တဲ့စိတ်ကလေးတွေဖြစ်လာတော့ဆန့်နေပြီဆိုတာလည်းဖြစ်လာတယ်။ဒါကုသိတ်ကိုကြည့်ပြီးလည်းကြိုက်ပါလို့ ခန္ဓာရင်ရှိတာတော့အကောင်းနဲ့လည်းသူ့ကောင်းတဲ့ကိုယ်ကိုလည်းစိတ်တွေကြွပြီးတော့လည်းပဲလှုပ်လှုပ်ရှားရှားနဲ့အင်ကြီးပြက်လာလို့ရှိဘူးဖြစ်လည်းပဲပြည်လည်းကြောက်တယ်လေအစိုးနဲ့တွေ့တော့လည်းပဲစိတ်တွေကြပြီးတော့လှုပ်လှုပ်ရှားရှားတယ်ပေါ့လေဒီမှာအင်ကြီးပြက်လာလို့ရှိဘူးဖြစ်လည်းပဲပြည်လည်းကြောက်တယ်လေခန္ဓာကြီးဆိုတော့ဖြစ်လာတာတော့ အမှန်အောင်ရကောင်းတယ်ဆိုတော့စိတ်အားရှိဖို့နဲ့ခန္ဓာအားရှိဖို့ဆိုတာဒီတရားတွေအားထုတ်ရတာပဲလိုအပ်တဲ့အားတွေတစ်ချိန်ချင်းတွင်းပြရတာတခါတည်းကိုတစ်စုပ်တစ်ခဲကြီးကချက်ကြည့်လို့ရတာဟုတ်တစ်ချိန်ချင်းတစ်စိတ်စိတ်တွင်းရတာပဲစိတ်ကလည်းစိတ်ကလည်းမလားချိန်ချင်းတွင်းနေရတာစိတ်ကိုတွင်းမှုမျိုးအပူကောင်းတယ်ကာလျာအင်းကြီးဆက်လဲနေလို့ရှိရင်ရှားခြင်းတစ်ချိန်ချင်းစိတ်စိတ်ကဝင်နေလို့ပေါ့ တခါတည်းတွင်းလိုက်ရှိရင်တော့ဝင်တော့ဝင်တယ်ဒါပေမဲ့ကုန်ဆွဲတယ်ဥပမာတစ်စိမ့်ဝင်တဲ့ဟာတော့သူကကောင်းတယ်ဆိုတော့ဟုတ်သံပါတယ်ခိုင်ကနေရင်းချစ်တယ်ဒါပါပဲဒါတော့လွန်မှုအားတဲ့ခုခံအားကောင်းလာတာပဲစိတ်အစ်စ်တွေတခါတည်းဖြစ်လာတာပဲမကြမ်းမှာလမ်းဆန်းတဲ့ဟိုပန့်ရှင်းတဲ့ ခိုင်ကန်းတဲ့စိတ်အဖြစ်တွေဖြစ်လာတာတော့ဒါကအောက်ဇာကောင်းပါလားပါလေဒီတော့ရုပ်ထဲမှာလိုအပ်တဲ့ဓာတ်တွေတွဲနေကိုရုပ်အတိတ်တွေဖြစ်လာတယ်လို့စိတ်ခါလည်းလိုအပ်တဲ့ဓာတ်တွေဝင်လာပြီဆိုလို့ရှိရင်အမှန်အောက်ဝယ်ကောင်းတော့ဘူးပဲထူးခြားလာတော့တာပါပဲအဲဒါဟာအတိကုသလခေါ်တာပဲတာမန်ကုသိုလ်တဲ့လုံခဲ့တဲ့ကုသိုလ်တဲ့ စိတ်ဓာတ်ဖွံ့ဖြိုးအတိမှန်တိုးဆိုတာပါလေ။ပန်ရှင်းတဲ့စိတ်ဓာတ်ကြီးဖွံ့ဖြိုးပြီးတော့အတိမှန်ကိုတိုးလာတာပါလေ။တဖြည်းဖြည်းလေးကြည့်ရင်တွေ့ရနေပြီးတော့စိတ်နဲ့စိတ်ထားလေးဟာအချိုးတကျဖြစ်လာပြီဆိုလို့ရှိရင်ဒီရဲ့စိတ်နဲ့စိတ်ထားစဉ်းစားကြည့်ဖို့ အညီကျေးရပါလေကဲ့ရဲ့ဆရာကြီးပါလေသူပြောသူပြောပြောခါရတဲ့အကျဉ်းတန်းဆုံးလောဘဒေါသတွေစိတ်ထဲမှာဖြစ်တဲ့အလတ်စားလောဘဒေါသတွေမျိုးအငုတ်ပါတက်ပြီးတော့ပြုတ်ပြုတ်ဆက်သွားတယ်။ဒါရောဒါကြီးရှင်းသွားတဲ့အခါစဉ်းစားကြည့်ဖို့စိတ်ကလေးဟာအပြည့်ကျင်းပြီးတော့တန်ရှင်းနေတာပဲ။ မရှိနဲ့ဆိုရင်ကြီးတယ်ခေါ်တာပဲရင်ကြီးတယ်ဆိုတာကကိုယ့်ကိုယ်ကိုမမှားရအောင်ထိချုပ်နိုင်ပြီးတော့သူတစ်ပါးကိုမထိခိုက်ရအောင်ကိုယ်စိတ်ဆင်းမဖြစ်ရအောင်ကာကွယ်တဲ့သဘောလည်းပဲအလိုလိုဖြစ်သွားတော့တာပဲမနကောက်ပါဘူးအဲတော့ကိုယ်ကလည်းပဲပြည်လိသားနဲ့ပူလောင်လှုပ်ရှားတာမရှိတော့အေးချမ်းတာပဲဒါနှိမ့်တဲ့ဆရာလေးဖြစ်တာပါတော့ အနှစ်သက်စရာတွေပဲဆိုတာပေါ့လေဂုံတရားအနေနဲ့ဟာပြီးတော့အဲ့ဒီဂုံလေးတွေရအောင်ကြိုးစားရတာပါပဲစိတ်ကောင်းလို့ရှိရင်ကိုယ်ငွေရနဲ့နှုတ်ငွေရလည်းပဲကောင်းတယ်ဆိုတော့စဉ်းစားကြည့်ပေါ့ကိုယ်ငွေရနှုတ်ငွေရကောင်းတယ်ဆိုရင်ကိုယ်မှလည်းပြောစရာအပြည့်မရှိသမှုခုံအစာရှိတဲ့ငွေရလေးရှိပါဘူးလိန်နာညာလာဒါလည်းမရှိနိုင်ဘူး အဲဒါဒီလည်းပဲအဖြစ်ဖြစ်ပြီးတော့တန်ရှင်းနေတာပဲ။တန်ရှင်းနေဆိုရင်ကြည့်တာပဲ။ရင်ကြည့်တဲ့ဆိုနည်းနဲ့သိဝေးတာပဲ။ပူလောင်မှုဆင်းရဲမှုလှုပ်ရှားမှုတွေဒါတွေလည်းကြည့်ပြီးတော့အေးချမ်းပြီးတော့ဒါလည်းနှိမ့်သက်เสียကောင်းလာဘူး။စိတ်တလုံးနိုင်လိုက်တာနဲ့ဘလို့ကိုယ်နဲ့နှုတ်လည်းအမှားမရှိထိတ်ဆုံးပြီးတော့ဖြစ်သွားတော့အခြေခံလူပြည်ကလာလည်းရှင်းတယ်နော်။ စိတ်ကောင်းလေးရှိပြီးတော့လူလူစိတ်ထားတာလည်းရှိနေတယ်အသိဉာဏ်လေးဖြစ်သွားတဲ့အခါကျတော့အသိဉာဏ်မဲ့တဲ့ပုဂ္ဂိုလ်လေးစားလိုက်လို့ရှိရင်ကိုယ်ကအရှင်းသားမြင့်လို့ဖြစ်သွားတယ်လူထက်လူဖြစ်သွားတယ်ဟုတ်ကိုယ်လုံးထိဆိုင်တော့အခြေခံလူကြည့်ရတယ်စိတ်ပါတတ်တော့လူလူစိတ်ထားတတ်တဲ့အသိဉာဏ်မှဖြစ်တဲ့အခါကျတော့လူထက်လူဖြစ်တယ်ဆိုတော့အခုကိုယ်ကို အစဉ်တန်းပြင့်နေရတဲ့သဘောပါပဲကွာတရားဒီအာသလူဝတ္တနာညာကြီးအစဉ်အဆက်ပြီးတော့အနည်းဆုံးဓမ္မထိုရသွားရင်ကိလေသာအပင်နဲ့ဆက်တဲ့ကိလေသာဆွဲရလွတ်ပြီးတော့ဒီပုဂ္ဂိုလ်ဟာဘဝအမဂ္ဂကျေရသွားတော့တာပဲဒီဖြစ်ရဆိုလည်းနှတ်သွားပြီသာသနာတော်ကြီးနဲ့တွေ့ကြဆိုနှတ်သွားပြီသူပြည့်ပြည့်ထားတဲ့စိတ်ထားလေးဟာလည်းပဲ အမနာကိုကြမ်းကြမ်းတမ်းတမ်းကိရိတာတွေဝင်ပြီးတော့ပုံပြပန်းပြလည်းမဖြစ်နိုင်တော့ဘူးကိုယ်လုံးအမူအရာလည်းပဲပုံပြပန်းပြဖြစ်နေတော့ဘူးကိုယ်လေးကလှသွားပြီဝါရိသကလှသွားပြီအဲ့ဒါကောင်းလာတယ်ဒီတော့ဘုလိုသီသာဘာဝနာတရားအထုတ်တယ်ဆိုတာမိကမပါပဲနဲ့အရေးကြီးတဲ့အတွင်းကြတဲ့အလှပြင်ကြီးဆိုတာအလှပြင်လို့ဆိုတာသိချင်ရှာပါတယ် မိမလောင်ခင်ကကျိုးရင်းကာကွယ်ခြင်းဖြင့်အနိုင်ရပဲဆိုတဲ့ဆိုရုပ်စကားဟာသိအတိပဲရှိပါတယ်ကိုကအကျဉ်းကြီးပါအခုကအကျဉ်းကြီးပါအကျဉ်းကြီးကတရားတစ်ခါမှကြုံရပါတယ်အတွင်းကြီးရတော့စိတ်ကံနဲ့မလားကျုံနေပါတယ်လောဘတွေဖြစ်လာတဲ့အခါမှာအတွင်းကြီးလောင်လာပဲဒေါသတွေဖြစ်လာတဲ့အခါအတွင်းကြီးလောင်လာတယ် မိုက်မဲမှုတွေဖြစ်လာတဲ့အခါလည်းအသွေးတွေလောင်းနေတာပဲတော့ဒီတော့ဒီနည်းတွေကိုမလောင်ရင်ကကြိုတင်ပြီးတော့ဒီတတိနာကာဝေးရတယ်ကာဝေးနေတဲ့ကြားထဲကဒီနည်းစာလေးတွေကပေါ်ပေါ်လာလို့ရှိရင်ချက်ချင်းပဲဒီမကြည့်မကြည့်ထားကြပါဘူးနည်းတာကြီးရတာလားကျူရင်ကာကွယ်ငိမ့်တကျူရင်ကာကွယ်ငိမ့်တဒီလိုလုပ်ရတာကြာတော့ပြီးပေါ်မှာ အတားကြီးရတော့တယ်မိနိုင်တော့တယ်ကိုမိကိုနိုင်အောင်လို့တော့တကူကြီးငင်းကြတာတိတ်ချင်စားတယ်တကူကြီးချင်းမဟုတ်ဘူးကိုအိမ်ကမီးကိုယူစီတော့ကိုအိမ်မီးမလောက်ဘူးဆိုလို့ရှိရင်ဝင်ကျင်လည်းပဲကုသတဲ့ကြီးပဲလာနိုင်မလဲမီးမျိုးတွေလို့ လောင်စားပြီးတဲ့အခါမှာလည်းပဲနေအောင်မရင်းနိုင်လို့ရှိရင်ကိုယ်အိမ်ကြီးလောင်တာမဟုတ်ဘူးဝိကျင်အိမ်ကြီးလည်းပဲသူ့ဆက်ပြီးတော့လောင်သွားတယ်တိတ်ဒုက္ခပြီးတယ်ဒါကိုယ်အိမ်ကမီးကိုကိုကျိုးရင်ကာဝယ်မှုနဲ့အနိုင်ရရရှိရင်ကိုယ်မိသားစုမှာလည်းပဲမိဘူးကြီးကျင်းပြီးတော့ဝိကျင်ကိုလည်းပဲဒုက္ခပြရမရောက်ဘူးအဲ့ဒါလည်းရှိုးပြီးတာဒီမှာကောင်းတာပဲတရားစင်လည်းပဲပိုးရောက်ဖြစ်နေတဲ့ယောဂတွေ စိတ်တုပ္ပပညာရှင်တွေကကုလိုက်လို့ကိုယ်ထဲမှာဒုက္ခပြည့်တဲ့ပိုးတွေမရှိတော့ဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ပဲသွားသွားပဲကုစိတ်နေတဲ့ပိုးကမရှိတော့ဘူးအဲညဉ့်ညကုစိတ်နေတဲ့ပိုးတွေရှိပြီဆိုလို့ရှိရင်တော့အဲ့ဒီပိုးကကိုယ်တွေဒုက္ခပြည့်တော့မဟုတ်ဘူးအနည်းဝန်းကျင်မှာလည်းပဲအကုန်လုံးဒုက္ခပြည့်ကုစိတ်ပြီးတော့ဒုက္ခတွေရောက်တော့တာပဲတော့ဒီတော့ကိုယ်မှာရှိတဲ့ကိလေသာပိုး စိတ္တကကိုယ်ကိုပေါ့လေအကုသခံလေးလို့ကျင်းသွားပြီဆိုလို့ရှိရင်ဝိဉ္ဇဉ်တိတ်အကျိုးပြုတာကိုယ်ရင်အကျိုးရှိတာဟောဝိဉ္ဇဉ်တိတ်အကျိုးပြုတာဟောကိုယ်စီရလောဘဒေါသမောဟကြီးကုသပြီးတော့ဒီတော့အေးရောက်ဖြစ်ရတော့အသက်တာရတော့အမှန်ကောင်းပါတယ်တော့တစ်ချက်ခုနှစ်ချက်ပြအလို့အကျိုးရှိပါတယ်တော့အဲ့ဒီလိုနည်းနဲ့ဒီလောကကြီးကိုထူထောင်ရမယ်ဆိုလို့ရှိရင်ဒီလောကကြီးဟာ လူပိသသူတွေဒီလိုစိတ်ထားတတ်သူတွေလူထက်ပြီးရှိပြီးတော့အရှင်းတမ်းမြင့်တဲ့ပုဂ္ဂိုလ်တွေများလာလို့ရှိရင်ကဘာကြီးရသိအေးချမ်းပါပဲအမှန်တရားတာရတဲ့ကဘာကြီးလည်းဖြစ်တော့ပါပဲအခုလိုတတိပ္ပာနည်းနဲ့စိတ်ကိုအဓိကထားပြီးတော့ကြည့်ခြင်းလို့စိတ်ကောင်းလေးရှိနေလို့ရှိရင်ကိုယ်ဝေရလည်းကြည်ကျင်ကောင်းနှုတ်ဝေရလည်းပဲချောမောတော့ လက်ငင်းပေါ့လေကျွရလာပြီးထင်ရှားတာကိုရင်းရန်ငင်းတော့လက်ငင်းအကျိုးလေးရလာတာဒီလက်ငင်းကျိုးလေးရတယ်ဆက်ပြီးတော့စဉ်းစားလိုက်လို့ရှိရင်အကျိုးသက်တွေအများကြီးတယ်ကိုလုံးစိတ်သုံးပြောလို့အပြစ်လာစာကျင်းပြီဆိုလို့ရှိရင်ကိုကိုကိုသိအားရတယ်အမှားတွေပြုထားလို့ရှိရင်ကြောက်တယ်ကိုကိုပြန်ချောက်တယ်ဒါအမှားတွေပြုခဲ့တယ်ဆိုတာပါဟုတ် လူများတွေတော့သိကုန်ပြီမသိသေးလို့ရှိရင်လူများတွေတော့သိလို့ရှိရင်တော့ဒုက္ခပါပဲစသည်ပေါ့စိတ်ကိုမှားတဲ့ဟာတွေပြုထားပြီဆိုလို့ရှိရင်တော့ကိုယ့်ကိုယ်ကိုပြန်လျှောက်နေတာပဲလျှောက်နေတာအဲဒါအတ္တလူကတော့ဘယခေါ်တယ်ကိုကိုကိုမကြည်မနှက်ဖြစ်တာပါအားမရတာပါဗျာဝန်ကျင်တရားကြီးတော်ကောင်းတွေအကြိတ်ခံရတာဒါပရာလူဝါဒဘုရားခေါ်တယ်ကြောက်စရာတစ်ခုပဲဒီလို လောကီဥပဒေနဲ့အရေးယူခါတာဒန္တဗယဒန္တင်တာပေါ့လေ။ဒီခါရဲဆိုကိုယ်စေတနာရုပ်ထားတော့အဲ့ဒီစေတနာရုပ်ကအကျိုးမပြီးပဲနေဘူးနေဘူး။ရုပ်တဲ့စေတနာကရုပ်တဲ့ရုပ်ရတဲ့အကျိုးရတာပဲ။ဒါလည်းကြောက်ရှာသေးတယ်။ရမကင်းလို့ဒီသေးတွေဆက်ရတာဟုတ်လို့ကိုယ်ရင်းရကင်းပြီဆိုလို့ရှိရင်ကိုယ်လို့စိတ်သုံးရလို့သတ်ရှင်တော့ နစောစောကပြောခဲ့တဲ့ကျုပ်ဖွေရပေးရလည်းပဲကျင်းတော့တာပါပဲဉာဏ်ကြီးမှပေးခြင်းလေဆိုတာဒါပြောတာပဲဉာဏ်ဆိုတာကအပြင်ကပုဂ္ဂိုလ်ဉာဏ်နဲ့တခါတရံကျုံရတဲ့သဘာဝဉာဏ်ကိုပြောတာမဟုတ်ပါဘူးအတွင်းကလောဘဒေါသမောဟဉာဏ်ကအတွင်းဉာဏ်ကိုပြောတာပါ အဲ့ဒီအကျင့်ရာကိုဆက်ဆောင်ရဆုံးဆုံးမတဲ့နည်းနဲ့အနိုင်အဝတ်ခံရပါတယ်ကာမမှန်ကန်သောအဝတ်ခံရရပါတယ်ကိုယ်ကိုယ်ကိုမှန်ကန်တဲ့နည်းနဲ့ကိုယ်လေးကရန်သူတွေကိုအဝတ်ခံလို့အကျိုးရှိမှသိတဲ့ပုဂ္ဂိုလ်ဟာဒီလိုအဝဲခံမှုပေါ်မှာမြတ်လို့တံပိုးထားလာတယ်။အမှန်ကန်တဲ့နည်းနဲ့ အနိုင်ရမှာမျိုးတော့ဆက်ဆုပ်လာပြီအဲ့ဒါလိုအဝဲခံလို့မှဓမ္မဝိသေယတရားနဲ့အဝဲခံရင်တရားနဲ့အနိုင်ရှင်းခေါ်တယ်ကွာတရားတစ်ဖြစ်အနိုင်ရှင်းခေါ်တယ်ကွာဒီတိုင်းဒီတိုင်းဟာအဲ့ဒီလိုကိုယ်ကိုယ်ကိုကိုယ်တွေကလောဘဒေါသဘောရာဇူတွေကိုဘုလိုနည်းနဲ့အောင်နိုင်မှုရဖို့သိရရှိပါလား ဆောင်နိုင်လို့ရှိရင်ဝိဉ္ဇဉ်လည်းအေးချမ်းတော့လူမှုပြဿနာတွေလည်းမပေါ်တော့ဘူးကိုယ်ရင်းရည်ကိုတင့်တော်တဲ့လူနဲ့အနိုင်ရမယ်အစားမမှန်ကန်တဲ့လူနဲ့ပေါ့လေလည်းနဲ့အနိုင်ယူတာအာဏာနဲ့အနိုင်ယူတာအုပ်စုနဲ့အနိုင်ယူတာပစ္စည်းလက်လက်ပါနဲ့အနိုင်ယူတာပဲအဲ့ဒီအနိုင်ယူမျိုးကတော့ပြဿနာတွေသိဖြစ်တယ်ခုလိုရှင်းရတယ်မကောင်းဘူးအဲ့ဒါများတော့အဲ့ဒီအနိုင်ယူပြီးတော့ရင်ကျေးတဲ့ရင်ကျေးမှုမှတကယ်ရင်ကျေးမှုခေါ်တယ် အဲ့ဒါဗုဒ္ဓယုံကြည်မှုခေါ်တာပဲအခုဒီလိုဒီကကဓမ္မအောင်ပွဲဓမ္မဝိဇ္ဇာရောက်ဖို့ရာလွယ်ပါလိမ့်ဗုဒ္ဓယုံကြည်မှုပေးနိုင်တဲ့သာသနာနယ်မြေပါပေါ့လေသတိပဋ္ဌာန်ဘာဝနာတရားနဲ့နဲ့ဆွဲခံပြီးတော့ပေါ့လေအဝဲခံဖို့ရာအတွက်တော့နောက်ပြီးတော့အထုကြရတာသုနာဝန္တဆရာကောက်ပါလေကျိုးစားပြီးတော့အထုကြဖို့ပါပဲ တော့ဒီလိုအခြေအနေဆက်ရတာဟာအကြောင်းကိုပြင်းပါဘူးအင်းအကြောင်းလေးရှိနေပါတယ်အဲ့ဒီအကြောင်းလေးတွေလည်းဆက်ဆက်ကြပါဦးမယ်နောက်မှအကျေဟောပါမယ်အခုတော့ဓမ္မဝိသီယဖြစ်ဖို့ရာအတွက်ပါလေကိုယ်တိုင်ကိုယ်ရနိလိုက်ကြအထုတ်ရတာဟာအထုတ်တဲ့ရှင်နိဟာနေပြီလို့ပေါ့ ကျင်းပြီးမှမကြည့်ဘဲနဲ့ရမ်းချင်းလို့ရတာမဟုတ်ခဲကျင်းပြီးမှလည်းဘုရားရတယ်လို့ဆိုတော့မိကောင်းရှင်ကောင်းဆရာသမားကောင်းတွေပြင်ရတာပေါ့ဒီမှာတော့ပြီးဖြစ်တာပဲမိကောင်းရှင်ကောင်းဆရာသမားကောင်းတွေရတာလည်းပဲအဲ့ဒီလိုနေရာဌာနမျိုးပါကိုကရောက်လို့သုံးဖို့နေရလို့သုံးဖို့စုံစည်းလို့ရှိရတာပေါ့နေရာကောင်းတာဟုတ် နေရာကောင်းရောက်တော့သာသနာထုံးကားတဲ့နေရာဌာနရောက်တော့ထေတ္တသာကုသိုလ်ကြီးပြုနိုင်တဲ့နေရာဌာနရောက်တော့မိကောင်းစီကောင်းပလျာနာမိသားတွေနဲ့ဆိုရတယ်။အဲဒီပုဂ္ဂိုလ်ကြီးဌာကပြင်းပြီးမှန်လေးကြားလာပြီးတော့တတ္တတရားကြီးလိုကြတဲ့တော့မဟုတ်တာဝကတရားတွေဖြစ်ပွားပြီးတော့လက်တွေ့အထုတ်ဖြစ်တဲ့အပိုင်းရှိတော့တာပါ။ကျောင်းနဲ့အကျိုးတွေဆက်ဆက်နေပါတယ်ကွာ။ တတန်ကကုသိုလ်တွေပြုနိုင်တဲ့နေရာဌာနကြုံတွေ့နေခြင်းကလျာဏမိတ်တွေကိုမိခိုးရခြင်းကိုယ်ကိုယ်ကိုအချိုးရကျပြုရင်ဖို့ရာအတွက်နီးလန်းမှရရှိခြင်းကိုယ်ကိုယ်ကိုပြုပြင်ခြင်းဒါတွေကအဆင့်ချင်းကြောင်းကျိုးဆက်သွယ်ပြီးတော့နေပါတယ်အဲဒီသုံးမျိုးပေါင်းစပ်လိုက်လို့ရှိရင်ဒါအကျိုးတရားတွေလို့ခေါ်ပါတယ် အဲ့ဒီအကျိုးတရားတွေကဘယ်ရလာသလဲလို့ဆိုတော့ပုပ္ပိကတပုညတာတဲ့ရှိရှိသောဘဝကကုသိုလ်ကောင်းမှုပြုခဲ့တာတဲ့ဒါဟာလူရင်းနဲ့ရှိရှိသောဘဝကအသိဉာဏ်ပါတဲ့ကုသိုလ်ပေါ့ကောင်းတာပြီးကောင်းကျိုးရတော့တဲ့ဆိုးတာပြီးဆိုးရတော့တဲ့အဲတော့ကောင်းတာပြီးကောင်းကျိုးရတော့တဲ့ဆိုတော့ကောင်းအောင် ဉာဏ်ရှင်ပြီးတော့ဘောလို့ကောင်းအောင်အပြည့်ကျင်းအောင်နေရတာစိတ်လေးစိတ်ထားလေးသိနေခဲ့တဲ့ကိုယ်မူရာလေးတက်ဆရာနေခဲ့တဲ့နှုတ်မူရာလေးတက်ဆရာနေခဲ့တဲ့အတိညာပါတဲ့အပြုမှုကိုယ်လုံးစိတ်သုံးမျိုးကိုသိကျင်ခဲ့တာအဲဒါမကောင်းလို့ရှိရင်သိုးပြရတယ်ဆိုတာသိုးပါတဲ့ကိုယ်လုံးစိတ်သာပြုလို့ရသိုးပါတဲ့ကျုံရတယ်ဆိုတော့ အဆိုးမကြုံတဲ့ပုဂ္ဂိုလ်ဟာမကောင်းတာတွေရှောင်တာပေါ့ပြုပါလဲရှောင်တယ်ပြောပါလဲရှောင်တယ်စိတ်ရည်စိတ်ထားတွေလည်းပဲမချော်ရအောင်လို့ထိတယ်ဒါပေါ့ဒီတော့ဒီမှာပြောမှစိတ်ထားမှတွေရှောင်တော့ဘေးရနေမကြုံခဲ့ဘူးပေါ့ပွာကောင်းရတယ်လေကောင်းတဲ့ကုလို့ဖြစ်တာအပြုအမူတွေပြုတော့အခုလိုအခြေကောင်းတွေကောင်းတွေကျုံရတယ်လေ အတိညာနဲ့ကုသိုလ်တွေရှိတယ်အတိညာတိတ်တွေရှိတယ်အဲ့ဒီအတိညာနဲ့ပါတဲ့ကုသိုလ်တွေပြုထားပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ကကုသိုလ်ရှင်ကိုသာသနာထုံးကားရတကယ်ရည်ရှိမှုထုံးကားတဲ့နေရာဌာနအရောက်ပို့ပေးလိုက်တော့တာပဲပฏิဒီဝါဒီသာဝကခေါ်ပါတယ်ဟွန်းကလနမိတ္တကောင်းကြီးရှိတဲ့နေရာသာသနာထုံးကားတဲ့နေရာပို့ပြီးတော့ တလက်ကမိတ်ကရင်လည်းဆောင်ရပြီပေါ့ပေါင်းရင်ကောင်းလို့ရှိရင်အဲ့ဒီပေါင်းရင်မှာရှိတာတွေနဲ့တနည်းနည်းတော့ဆောင်ပြီပေါ့ပပတိဒီမှာဝတ္တိယဆိုတာပေါ့သူတော်ကောင်းကိုခိုးရတဲ့ကရဏမိတ်ကကိုခိုးရတာဒီဘုဂဝိကံပြီးခိုးရပြီဆိုလို့ရှိရင်အကြောင်းအလျော်စွာအကောင်းဓာတ်လေးရှောင်ရှားဖို့အကောင်းဓာတ်လေးဆောက်ပွားလိုက်လာဖို့ကိုယ်လုံးစိတ်သုံးမျိုးလို့ပြုပြင်နေနည်းနည်းပါးပါးဖြစ်ဖြစ်ဉာဏ်ရဖြစ်ဖြစ် ပြည့်ပြည့်စုံစုံဖြစ်ရလိမ့်မယ်အဲ့ဒီပုဂ္ဂိုလ်ကြီးဌာကကိုယ်ကိုယ်ပြည့်ပြည့်နဲ့ဤတွေရတော့အချိန်ကြီးကိုယ်ကိုယ်ပြည့်ပြည့်တော့ခုနအတ္တသမပလိတိပေါ့လေအချိုးကြအပိုးစီအောင်ပြည့်ပြည့်တော့စိတ်ရှင်စံကရုပ်တွင်ကဆိုတာပါလေကိုယ်ရောနှုတ်ကစိတ်ရှင်စိတ်ထားရောအချိုးကြကြီးဖြစ်လာတော့ရှိကကောင်းလို့ယခုကောင်းဆိုတာပေါ့လေယခုကောင်းဆိုတာကိုယ့်ကိုယ်ကိုပြုလို့ရတယ်ယခုကောင်းဖို့ ယခုကောင်းနောက်ကောင်းပါလိမ့်မယ်ဆိုတာပေါ့လေအစဉ်စဉ်စိတ်ဝိုင်းနေတယ်လို့ပေါ့လေလေပတ်ပြီးတော့ကောင်းစားသွားမှာပါပဲအဲ့ဒါကတော့နောက်နောက်နောက်နေ့ကြာမှအချိန်ဆက်ပြီးတော့စာရင်းနဲ့လက်တွေ့ရှင်းရပါပါအခုတော့တလိုက်ကြည့်တော့ဒါပဲရကြအောင်ဆို